ကျေးဇူးရှင်မဟာဗုဒ္ဓမြတ်ဆရာတော်ဘုရားကြီးမဟာမြိုင်တော်စကအတွင်း17ရက်2လ2011ခုနှစ်တွင်ဟောကြားတော်မူသောဘုန်းကြီးသူတို့ကိုယ်ဝေရာတရားတော်နိဗ္ဗာန်တနိဗ္ဗာန်တပိစေယောပိစေယောဟောတုဟောတုဟာပမတိနမမေမလေယောမကောမစာရောတတိတရားဖြင့်တံပါရိထသီလသမารိပညာသုံးသိက္ခာကိုလိုရင်းစွာဆောင်ထိန်ဆောက်တည်နိုင်ကြပါစေ။ယေရှုခရစ်တော်ပါစေ။ မပါဠိပါရှင်ဗျာဒုစာသာပါရုသာသမိပုညဝန္တတပုညဝန္တဝလပရိအပပုညကရဟသိပကနီတုမဝိတဟာစာလို့နော်မြန်မာလူတော့သာသနာတော်ရဲ့ ဦးဆောင်ဖြစ်ခဲ့ဖရာရှင်ဘုံကအလွန်ကြီးမားလွန်တော်ကြောင့်ဟုတ်ဗျာပါပါဒီဒီသာသနာကိုဘုံကံကြီးသူများတာထောက်ပံ့ခြင်းကထိုက်ပြီးလေဗျာဟုတ်တော့ပါပါဒီဖရာရှင်ကိုယ်တိုင်ကဘုံကံကြီးမားလွန်လို့လေးတည်ခြင်းနဲ့ကဘာတသိသူစုခဲ့တဲ့ပါရမီတွေလေဟုတ်နော်ပါပါဒီအဲဒီပါဘာတို့ယူဦးလေးကြဖို့မှာပါ ဘုံတော်နန္ဒကြားဘူးလားကြားပါဗျာကံတော်နန္ဒကြားပါဗျာညာတော်နန္ဒကြားပါဗျာကိုယ်တော်နန္ဒကြားပါဗျာဘာပြောတာတို့ကြားဘူးကြားဘူးဘာပြောတာတို့အနိုင်ရှိပြည်စုံနာနဲ့ပြီးပြီးရန်တော့ဘုံတော်နန္ဒဆိုလေးပြီးနေတဲ့ကဘာတသိလှူခဲ့တဲ့ဒါနသွားဒါနဒါနဒါန ဒူလူဒီလူဒါနကြီးတယ်မဟုတ်ဘူးမှန်ပါဗျာအင်္ဂါကြီးလက်ဒါနမှန်ပါအသက်ဒါနမှန်ပါဗျာဟုတ်နော်မှန်ပါဗျာအဲ့ဒီအလူဒီကသွားပြီးဟိုဖျားပွင့်တဲ့အချိန်ကြတော့ဖျားဖြစ်တဲ့အချိန်ကြသွားအကျိုးပြီးတော့ဘုံတော်ဒီကအနန္တဖြစ်တာပေါ့မှန်ပါဗျာသူစုဘူးရယ်လေးဒီချင်းနဲ့ကဘာတသိမှန်ပါဗျာနေရစုဘူးကြီးလားမှန်ပါဗျာဟိကံတော်နန္ဒဆိုတာသီလကသွားတာနော်မှန်ပါဗျာ ဟုတ်နော်တကူတော်နန္ဒဆိုသမထကသွားဟုတ်နော်ညာတော်နန္ဒကပညာကသွားတာဝိပဿနာကသွားမှာမှန်ပါဗျာအဲ့ဒီတိုင်ခွဲပြမှန်ပါဗျာဘုမောနန္ဒတော့ကြာဘူးတာပဲကြာပါဗျာဟင်ပဲလို့ဟာတော့ဆိုတော့ပြောနိုင်ဘူးလားမပြောနိုင်ပါဘူးဗျာမပြောနိုင်ဘင်းနဲ့များဗျာမှန်ပါအေးဘုရားရှင်ကအဲ့ဒါလောက်ထိဘုံကံကြီးမာလွန်းတော့ တာမန်ပုဂ္ဂိုလ်ဟာသာသနာ့ချင်းမြောက်ခြင်းကမထိုက်ဘူးဟုတ်ပါဘူးဟင်ဟုတ်နော်သာသနာတော်ပေါ်ကိုအင်မတိအင်မတန်ယုံလွန်မှဟုတ်နော်ဟုတ်ပါဘူးယောက်ျားမှာဗျဒါမို့ပုံညာဝန်တာဝလပရိဆိုဖရာရှင်ကိုယ်တိုင်ကပုံညာဝန်တာဝဆိုပုံတကူအလွန်ကြီးမားခြင်းကြောင့်ဟင်ဘုံတကူကြီးသူများသာ ဘုရားရှင်ရဲ့သာသနာကိုချီးမြှောက်ခြင်းငါထိုက်သည်တဲ့ဟုတ်ပြမယ်အင်းအပပုံညာခေဟာစီတကနာမဝိတာဆိုဘုံကနေပါတဲ့ပုဂ္ဂိုလ်များဟာဘုရားယူမမယူမယူပါဗျာဟင်ဟုတ်နော်တို့ပါလားဗျာအဲဗရမများတို့များတို့စိန်တို့ဒါတွေမြောက်အုပ်ကြီးတဲ့တွေ့ရင်မြောက်ကသူတို့စားလို့ရတာမဟုတ်တော့ဘေးယုံနေတယ် မှန်ပါဗျာဟင်မြောက်စွာတူပါတော့ဟိုမောဟကလာတဲ့ဒိဋ္ဌိမဟုတ်ဘူးလားမှန်ပါဗျာဟင်အဲ့ဒါမောဟကလာတဲ့ဒိဋ္ဌိမျိုးဆိုတော့သူတို့ကမောဟတိတိပဲတို့လူလူတိတိတာမှမဟုတ်တာမှန်ပါဗျာအဲ့တော့မြတ်တံဘူးသူတို့မှမသိတာစိတ်တံဘူးသူတို့မှမသိပရမတံဘူးသူတို့မှမသိတာဟင်မှန်ပါဗျာအဲ့တော့မြောက်ဒီဟာညလည်းလေဆွဲဆွဲခွင့်မရှိဘူးစိန်လည်းနှခပန်ခွင့်မရှိဘူး ဟုတ်တော့ဟုတ်နော်ဗရမညာလည်းသရိုးရင်တို့လို့ခွင့်မရှိဘူးဘုံကနေပါလုံးလို့မှန်ပါဗျာဟုတ်နော်မှန်ပါဗျာဟင်လူတွေများများတွေ့တော့ဘယ်လိုနေမလို့အတုံးတင်းလားမတင်းဘူးလားတင်းပါဗျာတင်းတာပဲဟင်လူဆိုတာကံကြီးလို့ဖြစ်တာကိုဗျာဘုံကံကြီးမာလို့လူဖြစ်တာဟုတ်ဗျာကိုယ်တို့ပြုတိုင်းမို့ဗျာဘုံကံကြီးမာမှဖြစ်တာနော်လူဒီတကိုကြီးဆုံး ဟင်တူတော်ရဲများပြောရလို့ရှင်တော့လူမြင်ရင်ငှက်ကစားချက်ကစားအကုန်ပြေးရတာဗျာလူအရှိန်ကအဲ့လောက်ကြီးတာတို့ရွာတော့ငါဆင်ဝင်စားမလေးတယောက်ရှိသူနာမည်မပူတဲ့အဲနေရွက်ခပြပါဆိုခပြနေတယ်ဟင်သူလည်းဆင်ဝင်ဆင်ကနေဝင်စားတာလေဟင်သူကပြောတယ်နင်တို့လူတွေဒီလောက်ငယ်မှမသိလို့တဲ့ဒီလောက်ငယ်မှဒီငါထိုးတာပေါ့ ဆင်းဘဝတော့ဆင်းဘခုခုခုလူဘဝတော့ငါဆင်းဘဝတော့ငါတော့အရှင်ငါကြီးတာဟုတ်ဗျာအကြီးဆိုတော့လူကြောက်ထားတယ်သူတို့ကဟင်လူအရှင်လူတကူလူကန်းတို့နော်ဟင်ခေတော်သူသာသနာဖပုဂ္ဂိုလ်များကြတော့ဘုရားရှင်ရဲ့ညံတော်မိမမမိတာဘုရားရှင်ရဲ့ဘုံတော်မိမမမိတာတိမမတိတာ အဲ့တော့ချင်းမြောက်ချင်းကမထိုက်ဘူးပေါ့ဟုတ်နော်တူတွေတော့ဘုရားရှင်ရဲ့ညာတော်နဲ့မိလို့ဟုတ်နော်ဘုရားဘာသာတွေပါလေဟင်ဘုရားရှင်ရဲ့ညာတော်နဲ့မိလို့တူတဲ့ပင်ပေကပါလောက်ကဘဝပေါင်းပဲလောက်ကဘုရားနောက်ကနေလိုက်ခဲ့မှမှမသိတာမှန်ပါဗျာလိုက်ခဲ့လို့သာခုလိုတို့ချီမြောက်ခွင့်ရှိတာဗျာမှန်ပါဗျာဟုတ်ကလားဗျာချီမြောက်ခွင့်ရှိတော့ ပင်လေရောကြီးဦးတခါကြီးရဲ့ဓမိကဥပဒခဖြစ်နိုင်ပါမလားဖြစ်နိုင်အောင်ကြိုးစားရမှာပါဟုတ်ကလားမှန်ပါဗျာဓမိကဥပဒခဆိုတာသူကိုယ်တိုင်လေရှိကနေဥဆောင်ဒီမှာမှန်ပါဗျာသူများကိုလည်းတိုက်တွန်းမှန်ပါဗျာဟင်ကိုရောရှိဟိုရှိကဥဆောင်တယ်သူများမတိုက်တွန်းရင်လေအဲမပြည့်စုံဘူး သူများတွေတော့လိုက်တိုက်တော့နဲ့ကိုကလည်းဘာမှမထွက်ရင်လည်းမပြီးဆုံးဘူးမှန်ပါဗျာဓမိကဥပါဒခါကတော့ကိုတိုင်လေရှိကဥဆောင်ပါတယ်သူများကိုလည်းတိုက်တော့နှိုးစော်ပါတယ်မှန်ပါဗျာဟင်အဲ့ဒါသာလို့ဓမိကမှန်ပါဗျာပြီးတော့မြန်မာလူကြတော့တရားရှိတဲ့ပုဂ္ဂိုလ်မှန်ပါဗျာဟင်တရားရှိတဲ့ပုဂ္ဂိုလ်သူကတရားသမားဟုတ်နော်ဥပါဒခါတရားပါရတယ် ဟုတ်နော်ဓမိကဥပဒကဟင်အဲဒီတို့ဖာရဒသနာဝေယဝဇအတင်ဆက်ရှိသိရဲ့ဥဆောင်ဥစားဆိုပါမှန်ပါဗျာဟင် သူကိုယ်တိုင်တရားလဲအာထုတ်တရားလဲပြီးတယ်ဟုတ်နော်ဟင်တရားပြီးတဲ့အတွက်သူဟာတရားနဲ့ညီအောင်ရှိကဥဆောင်နိုင်တယ်ဟုတ်နော်ဥဆောင်ပြီးသူတော့သူဒီတော့နာပြီ၆ထပ်က သူ့ဘာလို့နာယထာတွေဖိုက်တဲ့မှန်ပါဗျာဟုတ်ကလားဗျာမှန်ပါဗျာဟင်ဖိုက်ထားတယ်ဗျာမှန်ပါဗျာဟင်ဟင်ဟုတ်ပါဗျာဟင်အဲဖိုက်ထားတယ်ဗျာအဲဒီမှာသူကနာပိက6ထပ်ကဆိုင်တော့လက်ကဗျာနေကြဦးနေကြဦးသူသာနာပိ6ထပ်က စိုက်တာမြင်တာဘေးလူကမြင်မှမမြင်ဘူးသူတီရာနိခရောင်ကတန်းလုတ်တယ်လို့ထင်တာဟုတ်ဟင်ဟင်မဟုတ်ဘူးဒီကသူကတရားနာချင်တာဟုတ်အဲ့တော့သူကဘာဟောရအောင်ဆိုတတိပဋ္ဌာန်ဟောပြရပါပါဗျာတက်တက်လုံးသူကတတိပဋ္ဌာန်တရားတော်ကိုနာကြပြီးကျင့်တဲ့ပုဂ္ဂိုလ်တဲ့ဒီကနေ့ကိုအဲ့ဒီတတိပဋ္ဌာန်တရားနာကြအဲ့ဒီနာကြတာမပြီးသေးတဲ့အတွက်နေကြအောင်နေကြအောင် လက်ခါပြတာကိုဘေးကဘေးကနိမှုကြောင်ကတန်းဖြစ်တယ်လို့ထင်ပါတယ်ဗျာမှန်ပါဗျာအဲ့တော့မင်းတို့မယုံရင်ငါပြမယ်ဆိုပြီးသူစပယ်ပန်းကုန်းလားမှန်ပါဗျာအဲ့ဒါဒိဋ္ဌံပြီးသူစီမဲ့ဒုတိတာနာယထာချိတ်ပါစီဆိုတော့ဒုတိတာနာယထာသွားပြီးအဲ့ဒီစပယ်ပန်းကုန်းကချိတ်တယ်ဗျမှန်ပါဗျာအဲ့ခါကျမှလူတွေမြင်ခွင့်ရှိတာတဲ့မှန်ပါဗျာဟင်မှန်ပါဗျာအဲ့တော့အဲ ပုံကံကြီးမာတော့ဖရာရှင်ငါတော့နိဗ္ဗာန်တိကြွားသွားတယ်ဖရာရှင်နောက်ကခုလိုထောက်ပံ့လုပ်သူကအနည်းဆုံးနာပြည်တော့ရောက်ရမယ်မှန်ပါဗျာနော်မှန်ပါဟင်ဝိဒါခါတို့နာသဘိတို့ဒီပိသားပြီပါကြားဖို့ပါတယ်နော်ဟင်ဖရာရှင်ကနိဗ္ဗာန်ကြွားတယ်ဝိဒါခနာသဘိတို့တုတ်တိသားမှာနေထားမှန်ပါဟင် တုံတိတာမနိယထာပြီးတော့ဘုရားရှင်ကအဲလောကကအပိထွက်အောင်လုပ်တယ်ဟုတ်နော်မှန်ပါဗျာသူတကာတကမတွေကိုဝိတာခာနဲ့နာသမင်းတို့အပေကအပိထွက်အောင်လုပ်ခိုင်းတာပဲမှန်ပါဗျာတောတာပန်ဆိုတော့အပေကအပိထွက်တာမဟုတ်ဘူးလားဟုတ်နော်မှန်ပါဗျာအပေကသူအပိထွက်ပြီဟုတ်နော်အဲတော့သူကဥပဒကာတွေနော်မှန်ပါဗျာဟင်အပေကတော့ထွက်နိုင်ရမယ်ဗျာမှန်ပါဗျာထွက်နိုင်ပါမလားထွက်နိုင်ပါဗျာ ဟင်ဟင်ဘုဘာတကာကြီးဘယ်နဲ့တော့ဒီကနေ့ဘယ်ကရထားဆိုင်မှာလို့ဟင်ဘယ်ကရထားဆိုင်မှာသူတို့မောကြီးဟင်တင်မာဗျာလို့ဘယ်ကရထားဆိုင်မှာတော့မေးတာတင်မာလုံးနေပြန်ပြီဟင်ဟင်သူကဟိုကသာသနာချင်းမြောက်ဖို့ကထိုက်တန်တဲ့ပုံကိုယ်ဒီဟုတ်နော် အဲကြီးမြောက်ကိုထိုက်တန်တော့တို့ပစ္စည်းတွေနဲ့ကတော့အမြဲတမ်းမနဲ့ဆိုလဲမနဲ့ဘူးဆုံးလောင်းတာတို့ဘုရားဆုံးကတာတို့ရှိကြမှာပါမပြီးပါနဲ့ပစ္စည်းအနုခါနဲ့မပြီးပါနဲ့ဓမ္မနုခါအထိတွားကြပါမှာတရားနဲ့ထောက်ပံ့မှုတရားနဲ့ချီမြောက်ဖို့ပုဂ္ဂလာလုံနိုင်ပါအဲ့လောက်ထိလုံကလားလုံပါပါဟင်ပါပါဟင် ဟင်ဟုတ်ကလားဗျာပါဗျာတို့ပါတော့တဲ့ဝိတာခါတော့ ਨੇ ဟိုခုံကြီးရှင်နိုင်မှာမလားရှင်နိုင်ပါဗျာဟောအာယူစားစေပါလားရှင်ရပါဗျာအဲ့ဒါလောက်ထိဟုတ်နော်သာသနာနဲ့ကြုံတုံးအာယုံခံစားမှုပဲဘဝဖြစ်ဖြစ်ရပါတယ်လူလည်းရပါတယ်တိရစ္ဆာန်လည်းရပါတယ်ဟင်ဒါတွေကခကြီးတော့ဟန်လို့ပါဟုတ်နော်သာသနာ့ဘာမှလည်းရှိပါတယ် ပြီးတော့၅ပါးရှိပါ၁၀ပါးသီလတွေဘာဝနာပါမှလည်းရှိပါတယ်ရှိတယ်ရှိတယ်ရှိတယ်တမထတိရှိတယ်ဟုတ်နော်ဝိပဿနာဖရာပွင့်မှရှိတာဖရာသာသနာကိုရင်ဝိပဿနာကိုယ်မှာဝိပဿနာကိုရင်နိဗ္ဗာန်သွားမယ်လမ်းနဲ့ပျောက်မှာပဲဟုတ်နော်အင်းအခါကြတို့သောတာပတိမေသီလဖို့သီလအဲ့ဒီသီလဒါတို့ဟာခေါ်တော့မေသီလဖို့သီလပေါ့ဗျာအဲ့ဒီသီလတွေက သာသနာကွယ်ရင်မရှိတော့ဘူးနော်မှန်ပါဗျာဟင်မရှိတော့ဘူးခုချိန်လေးသာရှိတာခုချိန်ရအောင်ယူထားအဲ့ဒါကိုဓမ္မနုခလို့ခေါ်တယ်တရားနဲ့ချင်းမြောက်ရအောင်မှာဒီစရာနုခဆိုတဲ့ဆွမ်းသင်္ကကြောင့်စေနဲ့ဟိုချင်းမြောက်တာကတော့အများအားပါဒီဗုဒ္ဓဘာသာတိုင်းဒါကင်းကြပါမကင်းကြပါဘူးဓမ္မနုခနဲ့ထောက်ပံ့မှာနေသနော်ဟင် ဓမ္မဒုက္ခနဲ့ထောက်ပံ့မှာဘုံခံတိတဲ့ကြီးမှာဗျမှန်ပါဗျာလုံနိုင်ပါမလားတိတဲ့ကြီးဩဗျာကြိုးစားပါဗျာကြိုးစားပါမယ်လေပြီးဟုတ်ဗျာဟုတ်ပါဗျာဟင်ဟင်နောက်တစ်ခါတွေ့လို့ရှိရင်မေးမှာကြိုးစားပြီးပါလို့ဘယ်လိုပြောမှာပြီးပါရောဘာပြီးတော့တာလဲဘာပြီးတော့တာလဲပြီးပါပြီဖျားနေပြီလေဟင် နောက်တစ်ခါကိုကြိုးစားပါမယ်ဖရာလျှောက်ထားဦးနောက်တစ်ခါကျကြိုးစားပြီးဗလားမိတ်ပါအဲ့ရပဲလို့ရှိမှာပေါ့မှန်ပါဗျာပြီးရကြောင်းနောက်တစ်ခါတော့ဆဲပဲလားကြိုးစားပြီးပြီဖရာလျှောက်ရဘူးလားဟင်ကဲတို့စကားရှိလို့မရဘူးဥသူမနာကဲအလူရှင်ကလူပြကဲခင်ဗျားတို့လူကနေလုံးကြတော့မှာပါဟင်ကဲကဲကဲလူတနေရာတစ်ဖက်ရှင်ပြီးတစ်ဖက်ရှင်ပြီး ကိုလူမနာယူဘူးအပေါ်ကဟာတွေနေထိုင်နေရစပြီးအားလိုက်ဟုတ်ပါဒါဒီကလည်းဟင်ခဏလေးဦးများဘေးတစ်ဖက်ရှင်လိုက်ဘေးအာသမီးကနိဗ္ဗာန်ကိုရင်မေးတယ်ဦးကဤဆိုတာမရှိတာဝါနာကလူကျင်တာမရှိတာကိုနိဗ္ဗာန်ခေါ်တာဤဆိုတာမရှိတာဝါနာကနိဗ္ဗာန်ဒီဝါနာတရားကိုတို့သာနိဗ္ဗာန်ဖြစ်တာဟင် ဝါနာဆိုတဏှာဆိုတာတော့တမီးရလူကျင်တာမရှိတာဘူးနိဗ္ဗာန်အဲ့တော့တမီးကျင်ရမှာကမလူကျင်အောင်ကျင်ရမှာတတိကတမီးကံနဲ့တတိကအဲလူကျင်အောင်မရှိလူကျင်တာမရှိအောင်ကျင်ရမှာလူကျင်တာဘယ်ကလာတာတော့နေသိလားတဏှာပါတဏှာနဲ့လူကျင်တာဘူးကိုစိတ်က အဲစိတ်နဲ့မပြီးသေးဘူးလေကိုယ်ရအောင်ဖြစ်တယ်ဗျာ။သမီးမတွေးပဲနဲ့ဒီလူတွေပေါ်မှာဟုတ်တယ်နော်။အေးမတွေးသေးအောင်ပါခိုင်း။ဒီအဲ့ဒါနေပါမင်း။အဲ့ဒါကြည့်သဘောပေါက်။အဲနေ့သားကြီးပြီးနေလို့နေခက်တယ်။ဒါလွယ်တယ်ခင်ဗျ။ဟင်ဟင်အဲလိုဟိုတွေးမှလူကျင်စိတ်ပေါ်ပေါ်လာတယ်။အဲ့တော့အဲ့လူကျင်စိတ်မပေါ်ရဘူးသမီး။ဒီတော့သမီးကအဲ ကျက်ဆိုတာပေါ့အဲမှာဒီကတာဖားခြင်းနဲ့ပေါ့ပေါ့ဆိုတယ်နော်ဝေးမှာဝက်ဆိုတာပေါ့ဟင်ဝက်ဆိုတာပေါ့မှာဝက်သာဖားခြင်းပြီးပေါ့လားအဲတော့ဝက်ဆိုတာမပေါ့အောင်ဒီမြင်လေခေရမှန်ရမှာကြားလည်းမှန်ရမှာနားကြားလည်းမှန်ရမှာဖားရင်လည်းမှန်ရမှာဒါတော့အတွေးမဝင်ဘူးဝက်သားရရတာကပါတော့ တီတာမဟုတ်ဘူးလားတီတာဆိုတာဖိတ်လားဆိုတာဖိတ်သမီးရစားပေါ်မှာဝက်ဆိုတာမဝင်အောင်မှားရတယ်ဟုတ်နော်ဒီဒါကတော့ဝဒတာအင်ဟာပေါ့ဇနာတာချုံမှာပေါ့ဒီမှာအဲချူလာတော့သူကသူချိုးနေတဲ့ဒီပေါ့ကျက်ကျက်ကျက်အဲဒီအတွေးမုံအောင်အဲ့ဒါမှခိုင်းတာ ကျေတော်ဘူးကျန်လူချင်းစိတ်ဘောမလားကျက်သားတော့သားတယ်ကျက်သားလူချင်းစိတ်မပေါ်ဘူးကျက်သွဲမရှိကျက်ခဲမရောက်ဘူးပေါ့ဝက်သွဲမရှိဝက်ခဲမရောက်ဘူးပေါ့လေဒါကသာလားအဲဒါအပေကပိတ်တဲ့သောတာပန်ကဲဒီဒီပါပြောတယ်ငါပြောတဲ့နိဗ္ဗာန်မှမိလားနိဗ္ဗာန်ငါပါပြောတာလို့လူကြီးနာမရှိရ။အော်မောက်ပြီလား။အဲ့တော့ဒီလူကြီးနာမေကပါလား။လူကြီးနာ ဒီဘောအဲ့ဒီဘူးမဝင်အောင်မှားပြီးပြီဟုတ်နော်ခဲရလုံးပဲဒီပြေပါဘောနဲ့ဆက်နေလိမ့်မယ်ဘုန်းကြီးကဆက်နေတယ်ဟုတ် တဘုံဒီလောက်ကြာဘာသာတဘုံလောက်ကြာဘာလို့နောက်ကြောင်လာတော့ဘောဘောကတော့မလာပဲနဲ့ဒီကတော့ဒီဘောဘောကတော့လာနေတယ်ဒီကတော့အဲ့ဒီဒီပြားကလည်းဘောအောင်ကလာတယ်ဟုတ်ကဲ့ဟုတ်ကဲ့ဒီကတော့ဒီပြားအောင်ချင်တာမလားဒီကတော့ပညာမကဘာလို့တို့အမေကငါသမီးဟောတာကြက်ပွဲသူကျဲလို့မှတ်ပါတယ် ဘာကျက်ခေါ်တာလည်းမသိဘူးဒါဝဲလူသူအမေကပြောတိုင်းသူကဒါဝဲပြီးတော့ပညာမှတ်တာလည်းတော့လားတို့ကူအဲ့ဒီပညာမှတ်လဲသွားတော့ကျက်လူပြောခိုင်းတာတော့သူကကျက်ဆွဆွဲတာပေါ့ဒီမှာဝဲလို့မှခိုင်းတာတော့ဝဲဆိုးဆိုးရတာပေါ့ဟင်ကြက်ဟေးသူကြက်ဆိုးဆိုးတယ်ဝဲဟေးသူဝဲဆိုးဆိုးတယ်တို့ကအဲ့ဒီကြက်ဆိုးဝဲဆိုးနဲ့တွဲနေရင်ကြက်သေးဝဲတဲ့အောက်သားသားဖြစ်သွားမှာပေါ့ ဟုတ်နော်လူဖြစ်လူစားတော့စားပေါ့အော်တန်းစားမဖြစ်အောင်တို့ကလောက်ရမှာဟုတ်ကဲ့နော်ဟေးအဲ့တော့တို့ကအမှားယူပါမှာအမှားယူပါမှာအမှားယူပါမှာဒီလိုမျိုးနဲ့ပြောရင်တန်တရားကြီးတွေ့ဘူးလားထိုင်ဝိုင်းပေါ့ဟမ်ဘာများပဲလို့ပြော နောက်ကဖနှောက်ပါသေးတယ်စီကနှိပ်တာလေနောက်ကပြေးရတယ်စီကနှိပ်ပြီးတော့နောက်ကမပြေးဘူးတာမမကွက်ဘူးနော်ထိုင်ဝမ်လည်းဒီတိုင်းပဲစီကခောက်တာနောက်ကအမြဲတမ်းပြေးခိုင်းရတာခောက်ပြေးပြေးရတာဟိုသံဃာကျတော့နှိပ်ပိတ်ပြရတာဒါပဲကွာပြရတယ်ပြရတယ်ချိန်ချင်းနဲ့ချိန်ချင်းပိတ်ဟုတ်နော်အဲ့ဒီတော့မှကိုကြီးခြင်းနဲ့တာမှန်ပေါ်တာ ငါပေါင်းသားဆုံးငါပေါင်းသား၆ပေါင်းသား၆ပေါင်းသားနှိမ့်တော်နှိမ့်တယ်မပိတ်ရင်သုံးခါသာပေါ်သွားမှာအဲ့ဒါလည်းသုံးခါသာပေါ်မှာဒီမှာလည်းတို့ဟိုမှားရတဲ့နေရာမှမပါလို့ရှိရင်သုံးခါသာတော့ဆွဲပါပေါ်မှာဟုတ်တော့အဲ့တော့ပဲအာယုသုံးသူနောက်ကအမှန်နဲ့တုတ်ခိုင်းတာအဲ့ဒါတရားထိုင်တာတတ်နိုင်တော့ပြောနေတယ်ပြောတော့ တိုးနေသေးလားဘာလုံးလုံးလုံးချင်တာလို့မှန်တို့လုံးထားဒီမှန်ကကောင်းတဲ့ထင်လို့လုံးထားမကောင်းဆုံးလုံးတာပါရှိလို့ကောင်းတဲ့ထင်လို့လုံးတာကောင်းတာဟုတ်မဟုတ်မှဟုတ်နော်ကောင်းတဲ့ထင်လို့လုံးနေတာကောင်းတာဟုတ်မဟုတ်မှကြည့်မှသိမှာပေါ့ဟုတ်နော်တို့ကတကယ်ကောင်းလို့ကောင်းတာမရှိဘူးကြိုက်လို့ကောင်းတာပဲရှိတယ် ဟင်တကယ်ကောင်းလို့ကောင်းတာလားစိတ်လို့ကောင်းတာလားစိတ်လို့ကောင်းတာစိတ်လို့ကောင်းတယ်စိတ်ကောင်းမယ်ဗျာဟုတ်တယ်နော်ဟင်ကြိုက်ရင်ကောင်းတယ်ဒါတော့မကြိုက်တော့ဘာဖြစ်လို့မကောင်းဘူးဗျာဒါတော့ဘုရားတော့မမေကျသားတဲ့ဖွဲ့သမီးလားကြိုက်သူကကောင်းတယ်ပြောမှာပေါ့မကြိုက်သူကမကောင်းဘူးပြောမှာ ဘယ်နာကျင်သားပဲထူလာကတော့ထူလာပဲထူသားလည်းဒီရပါပြီကိုသားလည်းဒီရပါပြီအဲ့ဒီမှာကြိုက်တယ်လားကြိုက်တော့ကြိုက်ဆိုရင်ဆိုတာဟာတော့အောက်တန်းသားဖြစ်မှာမကြိုက်တော့လည်းမကြိုက်ဆိုရင်အောက်တန်းသားဖြစ်မှာချစ်ချင်တာအောက်တန်းမချစ်ချင်ရင်သူ့စားပြီးသူကလွတ်သွားမှာလေတက်တာပဲဒီတရားအထုတ်တာခရီးလာမှာမဟုတ်ဘူးကိုရိတ်တာတို့ဘာတို့က အာမထုတ်တာလို့သွားပြီးရေးယူတော့အားထုတ်ရမှာကိုအိမ်ကိုအလုပ်လုပ်တုံးမျက်စိနှလုံးပွင့်ခြင်းကမိတ်ချိန်တွင်ကိုအမှန်နဲ့လုံးကြတာပြောတာပညာမှန်နဲ့မလုံးနဲ့တတိမှန်နဲ့ပေါ့ဘယ်လိုမှအမှားတော့သမီးမှတ်တတ်တယ်လို့မှသမီးတို့အစွဲပြောတယ်လို့ပေါ့ဟုတ်နော်ဒီ ကျက်လို့မြင်တယ်မြင်တယ်မြင်တယ်လို့မှတ်ချင်တာကျက်လို့မှတ်ချင်တယ်မှတ်လိုက်လို့မတွေးကြည့်ရင်တော့တွေးမဝင်အောင်မခိုင်းတာမဟုတ်ဘူးလားဟုတ်တယ်နော်မတွေးကြည့်ရင်တော့တို့အပေးတာအတွေးကဒုက္ခပဲမြင်တာကအစင်းရုပ်ကျက်ကဖြူရင်ကျက်ဖြူအဖြူပဲမြင်မှာကျက်ကညူရင်ညူပဲမြင်မှာကျက်မဲရင်မဲပဲမြင်မှာဟုတ်နော်ဒီတို့ကအဲ့ဒီအမဲကိုအတွေးကနေကျက်တယ်လို့ပြောတော့ အဲ့ဒီမှာကျဲဆွဲဝင်နေတာပေါ့ကွအဲ့ဒါအဲ့တော့မေးတာတော့မြင်မပြီးပေါ့အဲ့ဒီပုတ်ကြီးရဲ့ပုံမဆွဲအောင်ပေါ့ဒီအတွေ့အကြုံဝင်တော့အဲ့ဒါတရားပဲလွယ်လွယ်လေးအဲ့တော့အိမ်နေသူကဘာသိရောအဲ့ဒီမသိတာကမောဟလေမောဟလေဟင်အိမ်နေတဲ့သူကအကုသိုလ်ပါနော်အကုသိုလ်ပေါ်တယ်မြေဒါမို့ဟို ဖရာက24နာရီမအိမ်ဘူးတမီးဟင်တို့တရားအားထုတ်သူများကြတော့မဟာစီမှာ၄နာရီပဲအိတ်ခရတယ်အဲ့ဒါအိတ်တယ်လို့မသုံးရဘူးအဲ့ဒါနာချိန်အိတ်တယ်ဆိုထိနာမိတာအကုသူနာမယ်ဟုတ်ကွယ်သို့တော့လွှဲကိုလွှဲနိုင်လို့လားမလွှဲနိုင်လို့ဘာလို့မလွှဲနိုင်တာတော့ပြီလားနေဒီပါဦးဗျာဒီလေးပါနဲ့ဒီ အဲဒါလေးပါးတိဆောက်ရုံနဲ့မပြီးသေးဘူး။ဘာလို့ရဟန္တာလည်းဒါလေးပါးပဲလေ။ဟင်ရဟန္တာဒါလေးပါးတော့ဘာလို့ရတော့ဟင်တို့ကအတွေးများတာကိုတောကနဲ့တွေးတော့လေဒီဒါလေးပါးကဂျင်းဂျင်းနဲ့အောင်လေရမှာပေါ့။မော်တော်ကားနဲ့ပြောရင်လီပါဆောက်နေထားတာ။အဲ့တော့ကားကိုတုံအောင်လေရမှာပေါ့။ဟုတ်နော်။လီပါတအားဆုံးအောင်ဆောင်ပြီးနေထားတာကို ဒုက္ခတောကနဲ့လောဘနဲ့လှုပ်တာလေဟုတ်တယ်နော်အဲ့ဒါနဲ့လှုပ်တဲ့အတွက်ဟာအေးအေးဖယ်ပေးဦးဖယ်ပေးဦးဖယ်ပေးဦးဟာဥဒုမနာကြီးဟုတ်ပြီဟာခုကမေးချိန်မှာမဟုတ်တာနေသင်္ကန်းရွက်ချိန်ဟိုဟိုရောက်သွားပြီနေပြန်မရွက်နေဟင်ခုနဘယ်ရောက်သွားတော့တို့ပြောတာလေ ဟင်ဟောအိဋ္ဌမောဟအိဋ္ဌမောဟဟုတ်နော်ဟင်မောဟမောဟအကုသိုလ်တော်မူသူကဟိုရိတ်တာများကြတော့အိတ်တယ်လို့မသုံးရဘူးအကုသိုလ်တန်မှုဇာလိုဌိနာမိတ်တာခေါ်တယ်တမီးဌိနာရောမိတ်တာဆိုကခန္ဓာကိုယ်အပူလွန်တာဟုတ်တမီးတဏီကိုဟိုတွေးပြီးခြောက်ချထားတာဟုတ်ကွာယဟနာများကြတော့ ဖက်တော်နိုးတဘောသမီးဟာလီပါမင်းကလာပရိမင်းနဲ့ဖလိုးလေးနဲ့ထားတဘောအဲ့လိုပြောရတော့ပြီးပါပေါ့ဟင်အဲ့တော့ကခုံးမပူဘောသမီးဟာဟင်နင်တို့ကြတော့ဘယ်လဲဒီကလူထဲလားလီပါကဘလောင်နေစားတော့ကြီးညာကကိုကြီးညာအဆုံးကြီးပါဟိုင်းကြီးညာအထိရောက်ပြီရှင် တက္ကရာတင်လားဟိုင်းကရာတိအောင်လားအဲဒါလောက်ကြီးလုံထားတော့ခန္ဓာထိနာဆိုတာစိတ်မခံနိုင်တော့ဘူးဒီနုံသွားတာတဏီကုန်းအဲ့တော့ကြီးခိုက်တာဟင်မိသားကြကိုလည်းမခံနိုင်တော့ဘူးဒီနုံနေပြီအဲ့တော့မခံနိုင်တော့ကိုယ်အေရိယာသဘောသမီးတို့မှာဟိုဘင်းအော်တို့ယဟနာတို့ကြတော့ဟိုဝေဘူးဆရာတော်ပြောသွားတာပဲလေအဲသူကြောင့်ပြောတာလို့တို့ကတော့ထင်ရတာပဲလေလူတယောက်3မိနစ်အိပ်ရင်လုံလောက်တယ် ဒီနေမှာမှာဒီနေမှာမှာသမီးငါနေနေပေးခြင်းနဲ့သမီးရဲ့မေးအောင်ပါ3မိနစ်3မိနစ်တရက်ကို3မိနစ်ပဲအိတ်တယ်သမီးဘယ်လောက်အိမ်မတော်နေတရက်9နာရီလောက်ဟုတ်ကလားအဲ့ဒါမဟုတ်လေသူတို့ဟောတော့ခန္ဓာကိုယ်ခဏအနာပေးရောအိတ်ထာတို့လူခေါ်ခေါ်နဲ့ခေါ်မသွားဘူးအမှန်နဲ့အိတ်ထာ ဟိုဘုရားကြတော့သတုထသံဝင်စားတယ်လို့ခေါ်တာပေါ့ဟုတ်နော်သူဟွာတွေကြတော့ယောဂီများသင်္ခါရုပခညာလောက်ရောက်တဲ့ယောဂီများကြတော့အိတ်တယ်လို့ဟာပြောရတာသမီးနှင်းနေဟိုကလေးဒီကလေးမောမဟုတ်ဘူးအိမ်မက်တို့ဘာလို့ဆိုဘာရှိတော့ဘူးသမီးဒီသားတွေကြတော့ကိုယ်စိတ်ကိုယ်ပိုင်ကိုကွာဟင်ဘာအိမ်မက်မမက်တော့ဘူးဘာမှရှိတော့ဘူးအဲ့ဒီချိန်ဟုတ်နော်ဟင်တကယ်လို့အမှန်နဲ့မှားဟိ တို့ဟိုမှန်နေမှရှိသေးတယ်သမီးရဲ့ဝင်နေထွက်တယ်တိဝင်နေထွက်တယ်နှခါပြည့်ကြီးနှစ်ဟိုဝင်နေထွက်တယ်ကြီးနဲ့မှန်နေရင်ဟွာလို့လို့ကြာတော့မဆန်းတော့ယူတော့ဟိုငိုက်သွားမှာစိုးလို့လေဝင်နေထွက်တယ်တိဝင်နေထွက်တယ်နှစ်အဲ့လိုမှတ်အားခဏနဲ့ထိုးမှတ်တဲ့ပေါ့ဝင်နာထွက်တာတစ်ချိန်ဆိုရင်တိနောက်တစ်ချိန်ဆိုနှစ်သုံးလေးအဲ့တကယ်လို့တစ်ဆယ်မှာအိပ်ပျော်သွားတယ်ဆိုပါလေ မနဲ့နိုးတာနဲ့ဝင်နေထွက်တဲ့စတိအလိုလာတော့အဲ့ဒါဆိုအိတ်တာဟုတ်တော့ဘူးလေနော်ဟင်ဟုတ်ပြီဟုတ်ပြီအဲ့ဒါကိုသတုထသံဝင်စားတယ်လို့ဆိုလို့စာလို့တော့သတုထသံပေါ့သို့တော်ဘုရားသတုထသံတော့မိကြီးမမိမှာပေါ့သူ့ကိုသင်္ဃာရုပကမြန်မြန်ရောက်တဲ့ယောဂီများကြတော့အဲ့ဒါတော့ပဲရှိတော့တယ်တမီးသိဘူး15မိနစ်လောက်တဲ့ပိုးပြီးပိုးဘူးထင်တာပဲ နေများဆိုလို့ရှိရင်အဲ့ဒီအိတ်ရှင်ဟာကတို့ဘယ်ဟာမှမှတ်တရားမရှိတော့အဲ့ဒါမှတ်ခဲ့ရတာတမီးကအိတ်ရှင်လာလေးမှတ်ကြည့်လားဘာလို့အိတ်ထားတော့ငါတံပြူမှန်နေနင်ဘာလို့အိတ်ထားနင်ဘာလို့အိတ်ထားပြောဟဲ့ဟင်နင်အဲ့ဒါနဲ့ပြီးပြီလေဟုတ်ဘူးလေအပူနဲ့အပုပ်ကိုတမီးအပူနဲ့အပုပ်ထိုးတာ ဟင်အမှန်မရှိတော့ခုနတို့ပြောသလိုဟိုစိတ်လိုက်မှဘာလုံးမှာပေါ့လေစိတ်လိုက်မှမလုံးထားတော့သွေးလေးချင်းချင်းလေးမှာပေါ့လေဟင်အဲ့တော့ခန္ဓာကိုယ်တစ်ခုလုံးနဲ့ပူချက်နေမှာပေါ့လေအဲ့တော့နုံးမှာပေါ့တမီးရဟုတ်နော်အဲ့တော့ခန္ဓာကိုယ်ရဲ့အပူနဲ့အပုတ်နေတော့ဖြင့်မွေးညင်းပေါက်ကထွက်တဲ့ပေါ့ဟုတ်နော်မွေးညင်းပေါက်ကထွက်တဲ့အတွက်အပူနဲ့အပုတ်ထွက်တာတဲ့အတွက်နေမအိပ်ဖြစ်ဘူးပေါ့ညနေဝင်ပြီး နေဝင်လို့နေနဲ့ဝေးလေအေးလာလေအေးလာလေမွှင်းကြီးပေါက်ပိတ်လေမွှင်းကြီးပေါက်ပိတ်ပြီးနောက်ဆုံး9နိုင်ဆိုတော်တော်အေးပြီတနေ့10နိုင်ကြတော့ပဲနေတော့ဟင်အဲ့ဒီခါကျတော့ဒီအစာအိတ်ထဲရှိတဲ့အပူနဲ့ပုတ်ကဘယ်မှမသွားနိုင်တော့ခသေးရိုးကဖောက်ပြီးနောက်ကျောကနေတက်ထားသမီးကအုပ်ဆက်ကျောကိုလှမ်းထိုးတာသမီးကအုပ်ဆက်ကျောထိုးပြီးတော့နောက်ဆုံးအုပ်နှောက်ကိုတက်ထိုးတာသမီးက ခုံတော်ကနေမှသွေးတွေရှေ့ကိုကြလာတာဟာအဲ့ခါကျမှမြခုံကြီးမို့တန်ဟာဝေဟာဟုတ်နော်ဟင်ဘယ်ဟာလဲအဲ့ဒါတရားပဲသမီးမှတ်ကြည့်ပါဟင်အိတ်ထားပါလို့အိတ်တယ်ဆိုမောဟနဲ့နေပြီးတတိမရှိလို့လည်းပြီးရောဟင်အပူနဲ့အပုက ထွက်เสียရရှိဘူးလေထွက်เสียမရှိတော့အလုံးလိုက်ခဲလိုက်အဲစာအိတ်ကနေခသီးကိုဖောက်နောက်ကြောမှကနေတက် တက်ပြီးအုပ်စေယိုထိုးအုပ်စေကြောထိုးကနေအုံနောက်ထိုးအုံနောက်ကနေမှသွေးရှိကြဟုတ်နော်အခါမှာမျက်ခွန်ကြီးတွေလေးတာတို့ဘာတို့နဲ့ဖြစ်တာဗျာအခါကျမှအိတ်ဓာစွာဖြစ်တာအိတ်ဒုံခရီးပန်းတဲ့ဘုံများဟောက်ဟောက်လိုက်သေးတယ်ဟင်ဟင်ပြန်ဒီဘာလို့နှာခေါင်းကထွက်ယုံနဲ့မတတ်နိုင်လို့ဟောက်ပါလားဟဲ့ ဖောက်ရတာညအိတ်ထားဘာလို့တာတော့သမီးကသိတ်ထားဟုတ်နော်ဒီစိတ်ကိုသိတ်ပြရတာထင်တယ်အေးအောင်လုပ်ရတာအဲ့ဒီချိန်မှာတို့သမီးတို့ရေဥတော့မသိဘူးတို့ရန်ကုန်နဲ့ပြောတို့ရန်ကုန်ကမြူနီတီပဲတပြက်လဲကညမဆဲရတာဗျနေမှာကားဒီလောက်ရှုံနေတာဘယ်ဆင်းနိုင်သိမလို့ဟုတ်ဗျာညကားဒီဆယ်နိုင်ဆက်တနိုင်ကားမရှိတော့ဘူးဆိုမှမမြူနီတီတဲ့ရတာ အဲဝင်လေထွက်လေကသမီးဟောဝင်လေနဲ့ခန္ဓာကိုယ်ကြီးပူနေတာကိုဝင်လေလေးနဲ့အေးပေးရတယ်ထွက်လေနဲ့ခုနဲ့အရှိတဲ့အပူပုပ်ကိုထုတ်ပေးတယ်ဝင်လေလေးကလေကောင်းလေတန်လေးနဲ့ထဲထဲကိုတန်ရှင်းအောင်အေးအောင်လုပ်ပေးတယ်ထွက်လေနဲ့အပူပုပ်ကိုထုတ်ပေးတယ်အပူအပုပ်ကုန်တဲ့ချိန်ဟာကြာနာနာနိုးတဲ့ချိန်ပဲအပူပုပ်ကုန်တဲ့ချိန်ဟာနိုးတဲ့ချိန်ဟင်အိတ်ကြီးကဘာဖြစ်လို့လို့ ဟုတ်ကလားဟုတ်ကနော်ဟင်ဟင်ဟောသမီးတို့အပူပုတ်ကမကုံသေးဘူးလူတယောက်ကများ ကမန်ကရနှိုးလို့ကမန်ကရလန့်ထားကြည့်ပါခေါင်းကိုက်နေပါလိမ့်ဒီပူပုတ်မှကုံနေပဲနဲ့ဒေတာတစ်ခုကြောင့်လေလန့်လို့ရတဲ့ပုဂ္ဂိုလ်ကြည့်ပါခေါင်းနဲ့အုံနေပါလိမ့်မယ်ကိုက်နေပါလိမ့်မယ်ပူပုတ်မှကုံနေပဲနဲ့ အဲ့တော့ဘာလို့အိတ်တာတော့အပူပုတ်အာကြီးလို့ထိုးလို့အိတ်ဘာလို့နိုးတာတော့အပူပုတ်ကုံလို့နိုးတာဘာလို့ပုပုတ်ကုံလို့နှခေါင်းကနေထွက်ထုတ်ပေးနေတာလေတမီးဟင်ဟင်ပြီးတော့အိတ်တဲ့ချိန်ဟာကားဆက်နိုးတယ်လို့ဆလိုးပဲလေဟင်ညကြတော့ဆလိုးပဲမဟုတ်ဘူးလားဟင်အသက်ရှူယုံပဲလေဟင်အဲ့ဒါပဲတမီးကဘာလို့အိတ်တုံဆိုပြောနိုင်ပါမလားဆောက်တာ တရားအထုတ်တာလူတွေပါဘောနော်ဒီကိုယ့်ရဲ့အမှတ်ကိုမြဲမြဲမမှတ်နိုင်သေးတဲ့အချိန်အတွင်းမှာဒီယုံနာတွေတို့ပညာပရမတ်တွေတို့အဲ့ဒါတွေခွဲနေဟိုလိုအပ်သလားမလိုအပ်ပါဗျာမှတ်ပါဗျာမှားရမှားကြည့်တယ်ဗျာဟိုပညာပရမတ်ကတို့ခွဲရမှာမဟုတ်ဖ ೇನೆ သူကမှားရမယ်တရားမဟုတ်ဘူးသိရမယ်တရားသူကသူသိသွားမှာလေတို့ကမှားရမယ်ဟာကမှားရမှာပဲ ဒုသအရင်ကဒီဒီရတဲ့ဒီတရားလုပ်တဲ့တရားကြားနေတဲ့ရင့်တဲ့ပုဂ္ဂိုလ်ကြီးကိုယ်တော်တပြီးတော့မေးမြန်းစုံစမ်းကြည့်တော့သူကဒီပညာဒီပရမတ်ဒီဖြစ်ပျက်ဒီယုံနာဒီအဲ့ဒါတွေကိုလိုက်ခွဲတေကိုခွဲနေကြတယ်တပြီးတော့စိတ်ထဲမှာလည်းအဲ့ဒီဟာကိုမတိတ်တော့မကြိုက်တတ်လို့ဆရာတော်ကိုရှောက်ကြည့်ရဘူးအာတို့ရန်တိုက်ပြီးတာ ဟင်တို့ရန်တိုက်ပြီးတာဒီတော့မသိလို့မေးကြည့်တာတူတူနည်းနဲ့တူပေါ့တို့တို့နည်းနဲ့တို့ပေါ့ဘာရန်တိုက်ပြီးတာဟင်ဟင်သူသူမျိုးမျိုးနဲ့သူပေါ့တချို့ကလည်းဟိုပညာသိအောင်ပရမသိအောင်တချို့ကဟိုလက္ခဏာရေးသုံးပါသိအောင်အဲ့ဒါကဘာလို့ထားတော့ဘဟုတုတပြောတာအဲ့ဒီတုတအကောင်တော့မှတ်တော့ကိုကိုပိုင်ညာရအောင်ဘယ်လကားတော့မဟုတ်ပါဘူးကိုပိုင်ညာရအောင်ဘဟုတုတပြောပြတာ ဟင်သူကတရားပေးမှာမဟုတ်ဘူးဘဝတုဒ္ဒပေးတာဘဝတုဒ္ဒပေးတာကိုနားထဲထည့်ထားလိုက်ကိုကကိုလို့ကိုလို့ကိုလို့ကိုလို့တော့ဟိုဘဝတုဒ္ဒကဒီမှာလာပြီးကျေစုပြုတာအဲ့လိုကျေစုပြုအောင်လို့အဲ့ဒါကခွဲရှိကပြောပေးနေတာတရားရအောင်မဟုတ်ဘူးတရားကတော့ကိုဟာကိုလို့အောင်ပါလေတရားရရင်လို့ရှင်ဒီအမှတ်ကိုမြဲအောင်ရင်ကျူးသားအဲအဲ့လိုအမှတ်တာမှမှတ်ပေါ့ဗျာမြဲအောင်မမြဲအောင်လည်းလို့လို့မရဘူးဟင် ဟိုဘောလုံးမှာပြောကြသူပေါ့ဘယ်နှခုဝင်အောင်လို့တခါလို့လို့ရလို့လားမရပါဘူးဗျာရဘူးဗျသူအားကိုအားလုံးကြရတာပဲလိုရင်လိုရင်တော့ကိုဘက်ကအားကောင်းရင်ကိုဘက်ကဝင်သွားတာပဲလေဟုတ်နော်ဒီမှာလည်းမှတ်ဆိုမှတ်ပါမှတ်ခါနီးတော့အော်မာလီဗျာတမနစ်လောက်မှားထားတဲ့အတူရဝင်တာဗျာ ဒီတိုင်းနေတော့ငါဘာမှမသိဘူးဗျာမှားမဟုတ်ဘာမလို့ရသေးဘူးဘယ်နာကဘာကြံသေးလို့ငါဘယ်သူမပြောရသေးဘူးနဲ့အဲ့ခါကျမှဘိုးလာသေးဗျာဟင်မမခင်ကဘာမှမသိတာကမှန်မှငယ်ချိုးငယ်တာပါကိုသိတယ်ဗျာဟုတ်ကလားဟုတ်ကလားအဲ့တော့သူကသူမသိသိမသိသိသူကမှန်နေအမှန်မြဲအောင်လို့လည်းမစင်စားနဲ့မှတ်တာမှတ်ပါများသူဟာသူရဲရဲတာကိုတောင်မဟုတ်မှတ်တာကိုတောင်သဘောပေါက်သလား ဟိအဲ့တော့ကိုယ့်ဘက်ကအာသာရင်ဟိုဘက်ကဒုစာလို့တော့ရှုပ်ပါကြဟိုဘက်ကနေဝရဏ၅ပါးပေါ့ဒီဘက်ကသံ၅ပါးပေါ့တတိဆိုတဲ့နောက်မှာသံ၅ပါးပါပါတယ်ဟိုဘက်မှာနေဝရဏ၅ပါးကအတွေးမှာပါအဲအတွေးထဲမှာနိဝရဏဆိုတာတွေပါပါတယ်အဲ့တော့နိဝရဏတွေပါပြီးပြောရင်ရှုပ်ပါတယ်တွေးပါအတွေးတွေပေါ့အဲအတွေးနဲ့အမှန်နဲ့လူကြမှာပဲလေအတွေးက တွေးနေကြမဟုတ်ဘူးလားအမှတ်ကခုမှမှတ်ထားလေအဲ့တော့ကိုအားနေသူကတွေးမှာပေါ့ ဟင်ကိုပြောရင်သူတွေးမှာပေါ့အဲ့တော့သူကသူအဲသူကလည်းသူတွေးနေကြတွေးနေမယ်ကိုကကိုမှနေကြမှမပါများကိုဘက်ကအာကောင်းရင်ကိုဝင်မှာပေါ့ဗျာကဲဘာမှပြောချင်သေးလို့ဟင်ကဲဘာပြောချင်သေးလို့လာကြလားဟင်ပါရမီဖြစ်တဲ့အလုပ်သာမူပါကဟောအဲ့ဒီမှတ်ထားပြောတာဟဲ့အဲ့ဒီမှခိုင်းတာပြောတာဟဲ့များများမပြောဘူးခွေမှတ်ဟဲ့အဲ့ဒါပဲ ပါရမီပါဠိလိုသမီးရပရမာဏဘာဟောပါရမီဆိုတာပရမာဏမြတ်သူတို့ဤဘာဟောဖြစ်ပါရမီဆိုတာမြတ်တဲ့စိတ်ကိုပြောတာရုပ်စိတ်ကနေမြတ်စိတ်ပေါ်သမီးရသူကစိတ်စိတ်နဲ့လုံတော့ရုပ်တာမဟုတ်လားပြိတ်တာသွားမှလေအောက်တန်းဖြစ်မှာလေကြကြကြဒီကြကြအညာခံရလေလေဟုတ်နော်ဟုတ်နော်သူအာကစားသမားကအာကောင်းသူကနိုင်တာသမီးဟုတ်နော် အားနေသူကရှုံးတာကိလေသာကြတော့မဟုတ်ဘူးသမီးကအာကြီးသူကရှုံးပေးရတာအားနေသူကနိုင်တာမိဘနဲ့သာသမီကြီးမိဘကအချင်းများတာမဟုတ်လားသာသမီကမိဘမိအောင်ချစ်တာမဟုတ်ဘူးအဲ့တော့အမြဲတမ်းမိဘကဆုံးပေးရတာကြီးတယ်လင်းနေမရလဲအဲဘာလို့အချင်းများတဲ့ဘက်ကဆုံးပေးရတာကြီးတယ်ဟုတ်ခဲ့ဟုတ်နော်အဲ့တော့ပြစ္ဆုတ်ပန်တဲ့သမီးအောက်တန်းကြပြီတိုက်သိနေလို့အောက်တန်းကြပြီ အောက်ကြခံပေါင်းရတာကိုအောက်တန်းကြပြီဟုတ်နော်ဟင်မုံသိနေလဲအောက်တန်းကြမှာပေါ့သမီးอ่ะအဲအဲ့ဒီအောက်တန်းကြစိတ်မတွေးပြအောင်မှတ်ရင်အဲ့ဒါအထက်တန်းရောက်တာပါရမီပဲသမီးပရမဏဘာဟောပါရမီဆိုဟင်စိတ်ကိုမြင့်မြတ်အောင်လုပ်တာပြောတာသမီးကိုယ်ပိုင်စိတ်နဲ့ခံနိုင်အောင်ပြောတာသမီးကျက်စိတ်နဲ့သမီးကျက်သားကိုမစားဘဲနဲ့ကိုယ်ပိုင်စိတ်နဲ့စားတာအဲ့ဒါပါရမီသမီးကကဲပါမီကြီးမီဟင် အဲမင်းမလို့တွေးပြောင်းပြီဟင်တမာရီရတယ်ဆိုတာဘယ်လိုခြေနေမျိုးကိုဆိုတာဘယ်လိုခြေနေမှာမဟုတ်ဘူးမှမှတ်တဲ့နေရာမြဲဒီရင်တစ်ချက်ဒီရင်တစ်ချက်တမာရီအဲ့ဒါခဏိကတမာရီပဲဟင်ဟင်တစ်ချက်မှလို့တစ်ချက်ဒီရင်အဲ့ဒါခဏိကတမာရီပဲဟုတ်ကလားဗျာဟင်အဲ့လိုကြီးအဲ10မိနစ်ဒီ2မိနစ်ဒီအဲ့လိုဒီရာကတည်သွားတာအဲ့ဒါဟိုတို့သာလို့ တမာတိရဲ့ဥပစာပေါ့ဥပစာရာတမာတိလို့သုံးဟင်ဟိုအိမ်ရှိကအဲနေရာလေးကိုအိမ်ဥပစာလို့သုံးတယ်လို့ပေါ့သုံးသလားအိမ်ဥပစာခြံဥပစာရွာတဲ့သုံးတာပဲလေဟုတ်တယ်နော်အဲ့ဒီတတိမှတ်လို့တော့9မိနစ်ပထမတော့တစ်ချက်မှတစ်ချက်ဒီအဲ့ဒါကိုခဏိကတမာတိပေါ့ဟုတ်နော်အဲ့ဒီကနေ9မိနစ်ဒီ7မိနစ်ဒီဒီအဲ့ဒါဥပစာရာတမာတိပေါ့ဟုတ်နော်ဒီတထိုင်တွင်းကို ဟွာပေါ့လေတနာကြီးမှာတို့မာသိထုံးတာဆို15မိနစ်တောက်လျှောက်တီးသူဟာအတော်ဆုံးပါ အတွေးကအမြဲတမ်းဒါလေးပါကထဲထဲကတိုက်ခိုက်နေသလိုအတွေးကလည်းပြန့်နေမှာပဲလေဟုတ်နော်ဟုတ်နော်15မိနစ်တီးတာအဲ့ဒါအတော်ဆုံးလို့ဆိုပါတယ်တိုက်တောက်လျှောက်ပြောတာလေတစ်ကနေ15အထိအဲ့ဒါအတော်ဆုံးလူပါတန်တဲ့ချိန်တော့တွေးနေဦးမှာပဲ အဲ့ဒါကိုဥပ္ပစရသမာဓိအပနာသမာဓိဆိုတာဟိုးတဲ့စတုထသံနေညီမျှတဲ့သင်္ခါရုပကသံကြတော့ထွက်ကူမထွက်တော့ဘူးတွေးတယ်အရင်တုန်းကတကာကြီးကရေဦးဈေးတွေကဈေးတိုင်နဲ့သွားတော့လာတော့ကတွေးမိရင်ကိုယ်စိတ်ရေဦးဈေးတွေကိုရောက်သွားတယ်အဲ့ဒီနေရာရောက်တဲ့ပုဂ္ဂိုလ်ကြတော့ရေဦးဈေးတွေမရောက်တဲ့ဘူး ရေဦးသေးကကိုယ်ထဲမှာလာပြတာလက်ဆောင်ရတဲ့ဓာတ်ပုံကိုထပ်ကြည့်ရတယ်လို့ဟင်ဒါယုံတော့ကုန်ပါတော့ဘူးလေအဲ့ဒါအပနာတမာတိပဲတခါကြီးရဟင်အဲ့တော့တမာတိသုံးမျိုးသဘောပေါက်ပလားတစ်ချက်မှတစ်ချက်တည်တဲ့ခဏိကတမာတိဟုတ်နော်ခုနတို့ပြောတဲ့9မိနစ်10မိနစ်တည်ရင်အဲ့ဒါဥပစာရတမာတိအဲ့လိုကိုအဲ့ဒီအထက်ညာရောက်တော့မင်းထွက်กว่าဆိုလို့ကိုမထွက်တာတို့တော်နဲ့ပြောရင်တော့ တော်ကြောက်တဲ့ခွေးကတခင်ဘေးကခြေလုံးဘေးကလိုက်နေတယ်လို့ပဲတော်တဲ့ခွေးခေါ်သွားတယ်အဲဒီတော်ကြောက်တဲ့ခွေးကတခင်ဘေးနာ ခြေလုံးဘေးနာတွေကပ်နေတော့တာဗျအဲဒါလို့ပဲစိတ်ကကိုကခွာကိုမခွာတော့တာခွာသန်းกว่าတွေးသန်းกว่าဆိုတွေးကုန်တွေးဘူးဗျအဲဒါမှအပနာတဲ့မလုံမချက်မကလက်တဲ့တမာတိပေါ့အဲဒါကိုစားလို့အပနာလို့သုံးတယ်ဒီဗျာ ဦးသူမနာရေဒီကနေ့ဖြူတွေဘယ်မလို့ဟင်အော်ကျွတ်စရာလည်းရှိပါသေးတယ်ဒီလိုခေါ်သွားလိုက်ရမလားအလုံးပြဒီပါဒီရှိကသမီးအရင်ဆွဲထုံးပြအဲဒီရှိကသမီးအရင်ဆွဲထုံးပါအေးတို့တော့တို့မနေတော့ဒေါက်တာကြီးတရားတော်တဲ့တော့မှတ်နေဘူးကဒီကပါဗျအဲအဲ့ဒါပဲဗျာအလုပ်ကဒီဒီလောက်ရောမှတ်နေဘူးပဲဟုတ်ပြီဗျာ အဲအမှားအကောင်းရင်တွေးလည်းမတွေးတော့ပါဘူးဗျာမတွေးရင်မှတ်တဲ့နေရာအကြောင်းသူဟာသူသိတာဗျာ